ဒီကနေ့သာသနာတော်နှစ်2550ခုနှစ်ခရစ်နှစ်2008ခုနှစ်မလ29ရက်26ရက်နေ့9နာရီခွဲအချိန်မှာဘုန်းကြီးတို့တရားပွဲစတယ် မနေ့ကဘုန်းကြီးသွားကြိုက်နေတာနဲ့တရားနည်းနည်းပဲဟောနိုင်တယ်ဒီနေ့တော့တော်တော်သက်သာသွားပါလားသို့တော်လည်းကြိုက်တော့နည်းနည်းတော့ကြိုက်သေးတာပါပဲဒါပေမဲ့တရားတပုတ်တော့ပြီးအောင်တော့ဟောနိုင်မှာပဲနဲ့တူပါရဲ့ မနေ့ကဘုန်းကြီးတို့ပြောခဲ့တဲ့တတိပဋ္ဌာန်တရား၄ပါးဆိုတဲ့လာမင်းကြီးဟာမြတ်စွာဘုရားရဲ့သာသနာတော်ဒီဟုသောကောင်းငင်ပြေမမှာထိန်ထိန်လင်းအောင်သားနေတယ် အဲ့ဒါလိုထိန်ထိန်လင်းအောင်သားနေတဲ့တတိပဋ္ဌာန်လာမင်းကြီးကိုနိုးနေတဲ့ပုဂ္ဂိုလ်များကတော့လာမင်းကြီးရဲ့ဝိုင်းဆက်နေတဲ့လှလှပပသဘာဝကို ကြည့်ပြီးတော့အေးမြတဲ့ရောင်ကြီးကိုခံစားရတယ်မနိုးပဲအိတ်နေတဲ့ပုဂ္ဂိုလ်တွေကတော့ လာမင်းကြီးရှိမှလည်းမသိရှိတော့လည်းပဲမကြည့်ရဒါကြောင့်မို့လို့လာမင်းကြီးရဲ့အေးမြတဲ့ရောင်ကြီးကိုလည်းမခံစားရဘူးအဲဒါလိုပဲမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာသာသနာတော်ကြီးမှာတတိပဋ္ဌာန်တရားဆိုတဲ့လာမင်းကြီးရှိနေတော့လည်းပဲ ကုသိုလ်တရားတွေမမေ့မလျော့နေတဲ့နိုးကြနေတဲ့ပုဂ္ဂိုလ်တွေသာလျှင်ဒီတတိပဋ္ဌာန်တရားကိုသိကြနားလည်ကြကျင့်ကြံကြပွားများကြအထောက်ကြပြီးတော့တတိပဋ္ဌာန်တရားရဲ့အကျိုးတွေခံစားရတယ်တဲ့အဲဒါလာမင်းရဲ့အေးမြတဲ့ရောင်ကြီးတွေခံစားတာပဲဒီလိုမဟုတ်ဘဲနဲ့ မေ့လျော့ပြီးတော့ကာမဂုဏ်မှောင်တိုက်အိမ်ငိုင်နေတဲ့ပုဂ္ဂိုလ်တွေသာယေသမီးရေနဲ့ရှုပ်ထွေးလိမ်ပွေးနေလင်ရင်မယားရေနဲ့ရှုပ်ထွေးလိမ်ပွေးနေရရွေးရရွေးအစိုက်သည်စီးပွားရေးတွေနဲ့ရှုပ်ထွေးလိမ်ပွေးနေတဲ့အတွက်သတိပဋ္ဌာန်လာမင်းကြီးကိုမကြည့်နိုင်ဘူးမကျင့်နိုင်ဘူး ဒါကြောင့်မုသတိပဋ္ဌာန်ရဲ့အကျိုးတရားအေးမြတဲ့ရောင်ကြီးကိုအဲ့ဒီပုဂ္ဂိုလ်တွေမခံစားနိုင်ဘူးသမိတာအာယုံကာမဂုဏ်စီဝါရေးအာယုံ ကာမဂုဏ်ဇနီးမယားအာယုံ ကာမဂုဏ်ရရေးရရေးအာယုံ ကာမဂုဏ်ဆိုတဲ့ကာမဂုဏ်တရားတွေနဲ့သာလုံးမနေတဲ့အတွက်အဲ့ဒီထဲမှာစိတ်ရောက်တော့စိတ်ရောက်နေတော့ တတိပဋ္ဌာန်လာမင်းစီစိတ်မလှဲ့နိုင်တတိပဋ္ဌာန်တရားကိုမကျင့်ကြံမပွားများနိုင်ဘူးမကျင့်ကြံမပွားများနိုင်တဲ့အခါကျတော့အေးမြတဲ့ရောင်ကြီးမခံစားရမခံစားရတော့လောဘဒေါသမောဟစတဲ့ကိလေသာ အပူတွေနဲ့တာအမြဲတမ်းအတွဲမှာလဲပူအပြင်မှာလဲပူလောင်နေတယ်ဒါကြောင့်မြတ်စွာဘုရားက ကာမဂုဏ်အမှောင်တိုင်းမှာအိမ်ငိုင်မနေကြနဲ့နိုးကြထားကြထိန်နေလင်းအောင်သာနေတဲ့သတိပဋ္ဌာန်လာမင်းကြီးကိုကြည်ကြအေးမြတဲ့ရောင်ကြီးကိုခံစားကြလို့မြတ်စွာဘုရားမိန့်တယ်ရှင်တော်ဗုဒ္ဓသာသနာဝေခင်တတိပဋ္ဌာန်လာမင်းထိန်လင်းကြည်လင် ရောင်ကြီးအေးမြဖျားကြနေစဉ်နိုးသူများရှုပွားပူဇင်ကာမဂုဏ်မှောင်းတိုက်အိမ်၌သူတွေလင်းရေးမရရေးရှုပ်တွေးလိမ်ပွေတာရေသမီးရေပူဆွေးပြာပွေလာရောက်နှင်းတွေ့ွယ်မကြုံပေအပူမိတ်ထိန်ကြီးတောက်လောင်နေ မြတ်စွာဘုရားရဲ့အဲ့ဒီဒေသနာတော့မှန်သလားမှားသလားဟုတ်ကဲ့လားသာကရန္တာသူနာထေတံရေသုဒ္ဓာတိပပုစ္စထသုဒ္ဓာသာဂရိတံသေယောနတ္ထိသာကရတောပယံမှန်တယ်ဆိုတော့တတိပဋ္ဌာန်လာမင်းကို ကြည့်ပြအောင်ကြည့်ကြရမယ်ပေါ့မဟုတ်ဘူးလား အဲ့ဒါမှတတိပဋ္ဌာန်ရဲ့အကျိုးခုနှစ်ပါးဆိုတဲ့အေးမြတဲ့ရောင်ကြီးကိုခံစားကြရမယ်မဟုတ်လားဟုတ်ကဲ့လားဒီတော့တတိပဋ္ဌာန်ဆိုတာဘာလဲလွယ်လွယ်ပါပဲတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုသိခြင်းကိုတတိပဋ္ဌာန်လို့ ကျမ်းဂန်မှာတော့တတိပဋ္ဌာနာဆိုတဲ့ပုဂ္ဂိုလ်အမျိုးမျိုးဖွင့်ပြပါတယ်သို့သောလူဘိန်းနေသိအသိလွယ်ဆုံးအဖွင့်ကတော့ဒါပဲတတိဥစည်းသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုသိခြင်းတဲ့ဘာကိုရှုသိရတာလဲလို့ဆိုတော့လူဆိုတာရုပ်ခန္ဓာကိုယ်နဲ့ စိတ်နာဒီနှစ်ခုပေါင်းစုထားတာလူလို့ခေါ်တာဟုတ်လူခေါ်တော့အဲ့ဒီရုပ်ခန္ဓာနဲ့စိတ်မှာဖြစ်နေတဲ့သဘောတွေကိုတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်စောင့်ကြည့်ရမယ်ရှုသိရမယ်ရုပ်တဘာဝကထင်ရှားရင်ရုပ်တဘာဝကိုစောင့်ကြည့်ရှုသိစိတ်နံတဘာဝအထင်ရှားစိတ်နံတဘာဝကိုစောင့်စောင့်ကြည့်ရှုသိ အဲ့ဒါလိုနဲ့ရှုသိမှုစောင့်ကြည့်မှု အားကောင်းလာတဲ့အခါကျတော့ရှုသိမှုချင်းဆက်ဆက်မိလာတော့စိတ်ကတဖြည်းဖြည်းတဖြည်းဖြည်းတည်ငြိမ်လာတယ်ရှုရာရှုရာအာယုံပေါ်မှာပဲစိတ်ကတည်ငြိမ်လာအဲ့ဒီတည်ငြိမ်တာတမာရီပေါ့ခုနရှုရာတတိပေါ့ အဲ့ဒါလို့တည်ငြိမ်လာတဲ့အခါကျတော့တည်ငြိမ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ကထက်မြက်လာတော့ပြောင်းလဲတဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ကမထက်မြက်ဘူးတုံးတယ်အာသေးတယ်အာနေတယ်တည်ငြိမ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ကတော့ထက်မြက်တယ်ဒါကြောင့်မို့အရှုခံရုပ်ကိုရှုရင်ရုပ်ရဲ့အရှိတဘာဝ ထိုးထွင်းသိတဲ့အမှန်တဘာဝထိုးထွင်းသိတဲ့စိတ်နံကိုရှုရင်လည်းပဲစိတ်နံရဲ့အရှိတဘာဝအမှန်တဘာဝကို ထိုးထွင်းသိတယ်အဲ့ဒီသိတာကိုတော့ပညာလို့လည်းခေါ်တယ်ဉာဏ်လို့ခေါ်တယ်ဝိပဿနာပညာဝိပဿနာဉာဏ်ဒီတော့အဲ့ဒီမှာဘာတွေ့ရတယ်လဲဆိုတော့ရှုတာကသတိ စူးစိုက်တည်ငြိမ်တာကသမာဓိအမှန်တဘာဝထိုးထွင်းသိမြင်တာကပညာသမုတ်ညာတတိသမာဓိပညာဟုတ်ကဲ့လားအဲ့ဒီသုံးမျိုးအဲ့ဒီသုံးမျိုးအလုတ်လုတ်ပြီဆိုလို့ရှိရင်တော့သိเสียရှိတာတွေအမှန်တဘာဝတွေသိတယ် အမှန်တဘာဝသိရင်အမှားသည်ရှိအောင်မလားအမှားသည်မရှိဘူးအမှားသည်နဲ့မှားနေလို့ဒီရုပ်အစုအပုံကြီးရဲ့ပုံတရံကြည့်ပြီးလူပဲခွေးပဲယောက်ျားပဲ မိန်းမပဲလို့အဲဒါလို့သိထားတာဒီသိတိုင်းဆိုတော့မှန်သလားလို့ဆိုတော့ မမှန်မှုတေသေးချာချာစူးစူးဆိုင်ဆိုင်ရှောင်စောင့်ကြည့်တဲ့အခါကျတော့သူရဲ့တဘာဝအမှန်အသိပေါ်လာတယ်ဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မမြဲတဲ့သဘောဖြစ်ဖြစ်မပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောဖြစ်ချီပြည့်ချီနဲ့မပြတ်ဖြစ်ပြပြောင်းလဲနေတဲ့အတွက်တည်မြဲနေတဲ့ပုဂ္ဂိုလ်တ attva မဟုတ်ဘူး တည်မြဲနေတဲ့အသက်ဝိညာဉ်မဟုတ်ဘူးတည်မြဲနေတဲ့အတ္တအတ္တမဟုတ်ဘူးဘာလဲမပြဖြစ်ပြပြောင်းလဲနေတဲ့ရုပ်အစဉ်နာစင်မြပဲလို့အမှန်တိုင်းရှုရင်းနဲ့ထိုးထွင်းသိသွားတယ်အဲ့ဒီသိတာကိုပဲဝိပဿနာပညာဝိပဿနာဉာဏ်လို့ခေါ်တယ်ဒါကလည်းခုနပြောသလိုစူးစိုက်တည်ငြိမ်မှုတမာရီအကောင်းမှာ စူးစိုက်တည်ငြိမ်မှုတမာရီအာကောင်းမှုဆိုတာကလည်းပဲတတိဥစည်းတဲ့စိတ်နဲ့စောင့်ပြီးရှုသိမှုရှုသိမှုချင်းဆက်ဆက်သွားမှာမပြတ်ဒလစားရှုလို့ရှုသိမှုချင်းဆက်ဆက်သွားမှာအဲ့ဒီရှုသိမှုချင်းဆက်ဆက်သွားပြီဆိုစိတ်ကတည်ငြိမ်လာတည်ငြိမ်လာရင်သိလာတော့ရှုတည်သိအဲ့ဒါလို့သိလာပြီဆိုလို့ရှိရင်မသိလို့ ဖြစ်နေတဲ့အသိမှသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဆိုတဲ့ကိလေသာကစပြီးလောဘဒေါသမောဟမာနအစိုက်တဲ့ဒိဋ္ဌိတွေပါကိလေသာတွေပါငြိမ့်နေအဲ့ဒီကိလေသာတွေငြိမ့်ပြီဆိုရင်ကိလေသာဆိုတာလူကိုနှိပ်စက်တဲ့စိတ်ဆင်းရဲစေတဲ့စိတ်ညှဉ်းနှွမ်းစေတဲ့စိတ်လောဘဒေါသမောဟမာနဒိဋ္ဌိ ဆိုင်တဲ့ကိလေသာတွေဒါတွေငြိမ့်ပြီဆိုလို့ရှိရင်ဆင်းရဲမလားချမ်းသာမလားချမ်းသာမယ်ဟုတ်ကဲ့လားဒါကြောင့်ရှုတိသိမညိဆင်းရဲငြိမ့်မညိဆိုတာကိလေသာနဲ့မညိတော့ဘူးကိလေသာတွေပယ်လိုက်ပြီးစင်ကြဲသွားပြီဒါကြောင့်မလို့ဆင်းရဲလည်းမရှိတော့ဘူးဆင်းရဲငြိမ့်တယ် ဆင်းရဲငြိမ်းပြီဆိုလို့ရှိရင်တော့ချမ်းသာရတယ်ပေါ့ဟုတ်ကဲ့လားဒီတော့အခုဘုန်းကြီးပြောခဲ့တဲ့အစဉ်ကိုသဘောပေါက်လားဟုတ်ကဲ့လားဒီတော့ဒီလိုအခြေခံစီမင်းလုပ်မယ်ဟုတ်မလားမသိဘူး ယုံနံသဘာဝကိုသဘာဝမျှသာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်ပူသဘောဆိုပူသဘောမျှပဲအေသဘောဆိုအေသဘောမျှပဲလှုပ်သဘောဆိုလှုပ်သဘောမျှပဲရွေသဘောဆိုရွေသဘောမျှပဲစိတ်ဆိုရင်စဉ်းစားတယ်ဆိုရယ်စဉ်းစားတဲ့သဘောမျှပဲအဲ့ဒီပူရာအေးတာတွေဟာပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်ဘူးသဘာဝမျှပဲဒါပြောတာ ယုံနံတဘာဝကိုတဘာဝမျှတာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်သိအောင်ရှုရမည်ရှုတယ်ဆိုတာခုနတတိဥသိတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုတာရှုမှတည်ငြိမ်သည်ရှုပါများလာတော့စိတ်ကအပြန့်အလွယ်နည်းသွားပြီးတော့အရှုကအာယုံပေါ်မှာပဲတည်ငြိမ်မှုများလာတယ်သမာဓိပေါ့ ရှုမှတည်ငြိမ်သည်တည်ငြိမ်ပြီဆိုရင်တော့သိပြီပေါ့တည်ငြိမ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ဟာထက်လာတည်ငြိမ်မှသိပြီပူရာပူသဘောမျှပဲလို့သိတယ်ပူသဘောဟာဖြစ်ပေါ်လာပြီးပျောက်သွားတယ်ဆိုတာလည်းသိတယ်အေးရင်အေးသဘောမျှပဲလို့သိတယ်အေးသဘောဟာဖြစ်ပေါ်ပြီးပျောက်တယ်ဆိုတာလည်းသိတယ်ရွေသဘောဟာဖြစ်ရွေရွေသဘောဟာဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးပျောက်သွားတာလည်းဆိုတာသိတယ် ဒါဒီသဘာဝတွေဟာလောကသဘာဝမျှပဲအဲ့ဒီသဘာဝတွေဟာယုတ်လည်းပုဂ္ဂိုလ်လည်းမဟုတ်ဘူးသတ္တဝါလည်းမဟုတ်ဘူးယုံ nant သဘာဝတက်တက်ပဲလို့ပိုင်ပိုင်ခြားခြားသိအဲ့ဒါလို့သိပြီဆိုလို့ရှိရင်တော့မသိလို့အမှားသိနေပြီးတော့လူချင်းစရာပဲလို့ဆိုပြီးလောဘဖြစ်တာတို့စိတ်ဆိုးစရာပဲဆိုပြီးဒေါသဖြစ်တာလို့ မာနတက်เสียရပဲဆိုပြီးမာနတက်တာတို့အစိုက်တဲ့ကိလေသာတွေဒီကိလေသာတွေဟာအမှန်သိလိုက်တော့သိလာတော့သူတို့မဖြစ်ပေါ်တော့ဘူးကိလေသာငြိမ့်တယ်ကိလေသာငြိမ့်ပြီဆိုတော့ဆင်းရဲငြိမ့်တယ်ဒါကြောင့်ယုံနံသဘာဝကိုသဘာဝမျှတာဟု အမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်အဲ့ဒါကိုမြတ်စွာဘုရားကပရိညေယလို့ဟော ယထာဘူတံဆိုတာရှိနေဖြစ်နေတဲ့အတိုင်းရှေးကတော့ယထာဘူတံကိုရှေးကပုဂ္ဂိုလ်တွေကတော့သိတယ်လို့နဲ့သူပါတယ်ဟုတ်တိုင်းမှန်စွာလို့ဒီလိုလေးခြုံပြီးဘာသာပြန်ခဲ့တယ်အဲ့တော့ဟုတ်တိုင်းမှန်စွာသိတယ်ဆိုတာဘယ်လိုသိမှန်းနားမလဲပဲဖြစ်သွားတယ်ဒီခေတ်ကြတော့အဲ့ဒါကြောင့်မလို့ယထာဘူတံရဲ့သူ့လုံးတိုက် အတိပဲအဲ့ဒါလေးနဲ့မှပဲထင်ရှားတယ်ယထာဘူတံရှိနေဖြစ်နေတဲ့အတိုင်းရှိနေဖြစ်နေတဲ့အတိုင်းဆိုတော့ခန္ဓာကိုယ်ကပူနေရင်ပူရာပူရာလေးပူရလို့ရှုသိနေရခန္ဓာကိုယ်ကအေးနေရင်အေးတာလေးအေးတယ်လို့ပဲရှုသိနေရခန္ဓာကိုယ်ကနားနေရင်နားတာလေးနားတယ်လို့ရှုသိနေရ စိတ်ကစဉ်းစားနေရင်စဉ်းစားတယ်လို့ရှုသိနေရမယ်စိတ်ကတွေးနေရင်တွေးတယ်လို့ရှုသိနေရမယ်စိတ်ကပြင်းနေရင်ပြင်းတယ်လို့ရှုသိနေရမယ်စိတ်ကပြောနေရင်ပြောတယ်လို့ရှုသိနေရမယ်ခန္ဓာကိုယ်တဏှာကရားနေရင်ရားတယ်လို့ရှုသိနေရတဏှာကတောင့်နေရင်တောင့်တယ်လို့ရှုသိရဟုတ်ကဲ့လားအဲ့ဒါရှိနေဖြစ်နေတဲ့အတိုင်း စောင့်ပြီးရှုသိတာတတိဟုတ်ကဲ့လားဘယ်လိုရှုသိရမှာလဲရှိနေဖြစ်နေတဲ့အတိုင်းရှုသိရမယ်ဟုတ်ကဲ့လားအဲဒါလို့ရှုသိတာမှာတတိဥစည်းတဲ့စိတ်နဲ့စောင့်ပြီးရှုသိတာမို့တတိပဋ္ဌာန်လို့ခေါ်တယ်တတိမရှိရင်စောင့်ကြည့်လို့ရပါမလား မရဘူးတတိရှိမှစောင့်ကြည့်လို့ရတယ်တတိထားတတိထားတတိထားဆိုတာအဲ့ဒါပြောတာပေါ့စောင့်ကြည့်လို့ရတယ်ဒီတော့ရှုပုံနားလည်ဖို့လိုတယ်ခုပြောပြီးပြီရုပ်ထင်ရှားရင်ရုပ်သဘာဝကိုအရှိအတိုင်းရှုသိနာမ်ထင်ရှားရင်နာမ်သဘာဝကိုနာမ်အရှိအတိုင်းရှုသိ အရှိအတိုင်းရှုသိမှသူအရှိသဘာဝအမှန်တိုင်းသိမယ်ပေါ့အရှိအတိုင်းမရှုသိပဲနဲ့ကိုယ်စိတ်ထဲကကိုယ်ညံတွင်ပြီးရှုသိလို့ရှိရဲ့ကိုယ်ညံသွားသလိုပဲသိမှာပေါ့သူအမှန်သဘာဝအတိုင်းသိမလားမသိဘူးအရာသူအမှန်သဘာဝအတိုင်းအရှိအတိုင်းသိဖို့ဆိုတာအရှိအတိုင်းရှုမှပဲသိတယ်အဲ့ဒါကိုမြတ်စွာဘုရားကမိန့်တယ်လေ ကိသံတော်ဝါကိသမိတိပဇာနာတိသွားလင်လဲသွားတယ်လို့ရှုတိရမည်ထီတော်ဝါထီတော်မိတိပဇာနာတိရက်လင်လဲရက်တယ်လို့ရှုတိရမည်နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်လင်လဲထိုင်တယ်လို့ရှုတိရမည် တရားနောဝါတရားနောမိတိပဇာနာတိလျောင်းနေရင်လည်းလျောင်းနေလို့ရှိသိရမည်အဲ့ဒီမိတ်တဲ့စကားအကျဉ်းချုပ်လိုက်တော့အရှိကို အရှိတိုင်းရှုတာပဲမဟုတ်လားဟုတ်ကဲ့လားဒါကြောင့်ယထာဘူတံရှိနေဖြစ်နေတဲ့အတိုင်းနောက်တစ်ခါမြတ်စွာဘုရားက တချို့နေရာကြတော့ဘူတံဘူတာတောပတ္တိလို့အဲ့ဒါလိုမိတ်တယ် ဘူတံရှိနေဖြစ်နေတဲ့သဘောကိုဘူတတော့ရှိနေဖြစ်နေတဲ့အတိုင်းပတ္တိရှုသိ၏ပိန်နေဆိုတဲ့သကလုံးဟာတရွေ့ရွေ့ဖောင်းနေဆိုတဲ့အရှုခံယုတ်နဲ့လျော်ရဲ့လားကိုက်ညီရဲ့လားမကိုက်ညီရင်အဲ့ဒါအဲ့ဒီတစ္ဆာပညာမှန်သလားဒါဖြင့်ဘယ်လိုမှမှန်မလို့အဲဖောင်းကြွားတက်နေတာကို ဖောင်းတယ်လို့ တစ္ဆာပညာကလေးကူပေးစိတ်ကတော့ဖောင်းတဲ့သဘောလေးကိုသေချာချာစူးစူးဆိုင်ဆိုင်ကလေးရှုသိနေအဲ့ဒီစူးစူးဆိုင်ဆိုင်ရှုသိနေတဲ့စိတ်ကလေးအားကောင်းအောင်ခုနသကလုံးပညာကလေးကအကူညီပေးရတယ်တစ္ဆာပညာကလေးကဖောင်းတယ်လို့အဲ့ဒါလို့သကလုံးပညာမပူဘူးမပူဘူးဆိုမကူဘူးဆိုလို့ရှိရင်တော့မကူဘဲနဲ့ဖောင်းတာစိတ်ကလေးကသိုံလေးရှုတယ်ပိန်တာစိတ်ကလေးကသိုံလေးရှုတယ် အဲ့လိုရှုရင်စူးစိုက်မလားပေါ့ရှာနေမလားပေါ့ရှာနေပြီဆိုလို့ရှိရင်တော့စိတ်ကခဏခဏအပြင်ရောက်မသွားဘူးလားတည်ငြိမ်ပါအောင်မလားအဲမတည်ငြိမ်တော့သိပါမလားမသိဘူးဒါကြောင့်ရှုသိတဲ့စိတ်ဟာစူးစူးဆိုင်ဆိုင်လေးလေးနက်နက်အရှုခံဖောင်းသဘောကိုသေချာသိရအဲ့ဒါလိုသိအောင် ဖောင်းတယ်ဆိုတော့ တစ္ဆာပညာကကူပေးရတယ်ဟုတ်ကဲ့လားအကူမပါရင်မစူးစိုက်ဘူးသို့တော့လည်းတရားဝိပဿနာတရားအထုလို့ဝိပဿနာဉာဏ်နေတဆင့်နဲ့တဆင့်အတွေ့တွေရင့်လို့မို့လို့အထက်ပိုင်းဝိပဿနာဉာဏ်နေရောက်သွားတဲ့အခါကျတော့ရှုတဲ့တတိရောစူးစိုက်တည်ငြိမ်တဲ့တမာရီရော အထုတ်တဲ့ဝိရိယရောသိတဲ့ပညာရောကအရှိန်သိပ်ကောင်းနေပြီအားကောင်းနေအားကောင်းနေပြီဆိုတော့အခုနသကလုံးပညာမကူလည်းပဲအဲ့ဒီမှာကြတော့စူးစူးဆိုင်ဆိုင်ထဲထဲဝင်ဝင်စိုက်ပြီးတော့အရှုခံသဘောကိုသိတယ်အစင်မြင့်သွားတယ်အစင်မြင့်မြင့်ဝိပဿနာဉာဏ်ရောက်တော့အဲ့ဒါလိုသိသွားတဲ့အခါကျတော့ အဲ့ဒါလိုဝိရိယတတိသမာဓိပညာတွေကအားကောင်းနေတော့သူ့သဘာဝအတိုင်းအားကောင်းနေတော့အဲ့ဒီအခါကျတော့ခုနသကလုံးပညာကူစရာလိုသေးလားမလိုတော့ဘူးသူပန်းနေရင်ခုလူခုလူနဲ့ခံခံတောင်နေသေးတယ်အဲ့ဒီအခါကျတော့အဲ့ဒီသကလုံးပညာမထက်နဲ့တော့အထက်ပိုင်းရောက်သွားတဲ့အခါဥပမာဆိုကြပါစို့ဉာဏ်နံပါတ်31သင်္ခါရုပ္ပခဏ်ဉာဏ်မျိုးရောက်သွားတဲ့အခါ မထဲနဲ့တော့မထဲနဲ့တော့လို့ဆိုကိုကမထဲပဲဖြုတ်ထားရတာတောင်မဟုတ်ပါဘူးရှူရင်ရှူရင်နဲ့အလိုလိုစကလုံးပညာကမပါပဲပြုတ်ကြနေခဲ့အရှုသိနေတဲ့စိတ်ပဲစူးစူးဆိုင်ဆိုင်သူ့ဟာသူသွားနေတာအဲ့ဒါလို့မဟုတ်ဘဲနဲ့ဝိပဿနာဉာဏ်အောက်ပိုင်းအထုခါစားနဲ့အောက်ပိုင်းဉာဏ်ဖြစ်ခါစားဆိုရင်တော့စကလုံးပညာမပူရင်စူးဆိုင်ပါမလား လေးနဲ့ပါမလားမလေးနဲ့ဘူးအဲ့ဒါလို့ဆိုတော့စကလုံးပညာတစ္ဆာပညာကူရာနဲ့မကူရာဘယ်ဟာကောင်းလဲကူရာကောင်းတယ်ဒါကြောင့်ဝိသုရိမေမှာပထဝီကတိုင်းကိုတတိသမထကမ္မထာအနေနဲ့ရှုပုံကိုလျှောက်တဲ့အခါဖော်ပြတဲ့အခါကျတော့နာယံမှာမြေအဝိုင်းလေးလုံးတဲ့ပကံများလောက် မြေသားကြီးတက်တက်ဖြစ်ပါစေတဲ့ကျန်းကနေပြီးတော့နှစ်တောင်လောက်မှာကိုမျက်စိနဲ့တန်းတန်းအခြေနေအောင်လားအဲ့ဒါလိုမြေဝိုင်းလေးလှုပ်တယ်မြေဝိုင်းလေးလှုပ်ပြီးပြီဆိုလို့ရှိရင်တော့ကိုကနန်းရံနဲ့နှစ်တောင်ဝါလောက်ကထိုင်ထိုင်ပြီးတော့အဲ့ဒီမြေအဝိုင်းကိုမျက်စိနဲ့ကြည့်မျက်စိနဲ့စူးစူးဆိုင်ဆိုင်ကြည့်ထားပြီးတော့စိတ်ကလည်း ပထဝီပထဝီပထဝီလို့ဆိုပေးတဲ့မြေမြေမြေလို့ဆိုပေးတဲ့အဲ့ဒါလိုဝိသုဒ္ဓိမေမှာဖော်ပြထားတယ်ဒါပုံစံပြပေါ့အဲ့တော့မြေမြေလို့ဆိုတဲ့သကလုံးဟာမြေအဝန်းအဝိုင်းနဲ့မလျော်ဘူးလားလျော်တော့သူဟာတစ္ဆာပညာမဟုတ်ဘူးလားအဲ့ဒါလိုတစ္ဆာပညာထည့်ပေးဖို့ဝိသုဒ္ဓိမကဖော်ပြထားတယ် ဒါကြောင့်မို့လို့သမထကမ္မဋ္ဌာန်းရှုသည်ဖြစ်စေဝိပဿနာကမ္မဋ္ဌာန်းရှုသည်ဖြစ်စေသက်ဆိုင်ရာတစ္ဆာပညာကလေးကူပေးမှစူးစိုက်တယ်နဲ့နဲတယ်အသိနဲ့တယ်ဒါကြောင့်မလို့အဲ့ဒါကူပေးရတယ်ဒီတော့ခန္ဓာကိုယ်မှာ ဖြစ်သမျှ စိတ်မှာဖြစ်သမျှသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်းတတိနဲ့ဆောင်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲဒီတော့ခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်းတတိနဲ့ဆောင်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲဟုတ်ကဲ့လားဒါဖြင့်အဲ့ဒါကိုမဂ္ဂင်ရှိတာအကျင့်မှန်လို့မပြောနိုင်ဘူးလား မက္ခင်ရှိတန်ကျင့်မှာမယ်မက္ခင်တွေပါနေဟုတ်ကဲ့လားဒါအဲ့ဒီမက္ခင်ရှိပါအကျင့်တရားကိုဓမ္မစကြာမှာမြတ်စွာဘုရားကမေဇိမပฏิပဒါအလယ်လန်းအကျင့်လို့မိန့်ခဲ့တယ်မဟုတ်လားတင်လွန်းနဲ့လက်ဝဲစွန်းလည်းမရောက်ဘူးယော်လွန်းနဲ့လက်ရစွန်းလည်းမရောက်ဘူးမယော်မတင်းအလယ်လန်းကအကျင့်ပဲမေဇိမပฏิပဒါလို့မမိတ်မေဘူးလားမိတ်တော့အဲ့ဒါမေဇိမပฏิပဒါအကျင့်လို့ဘောမခေါ်နိုင်ဘူးလားဟုတ်ကဲ့လား လက်တွေ့အားထုတ်တာနဲ့ကပ်ပြီးတော့သိဖို့မလိုဘူးလားလိုတယ်နော်သိမှန်ကြမ်းမှန်ပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှစ်ဖြာကျင့်စဉ်ပါမူ ဘာသာဝါဒဝုဒုက္ခမုတ်ချငြိမ့်စေသည်တိမံသမာဓိဋ္ဌိဉာဏ်မံသမာသင်္ကပ္ပပြောပြုမှန်နဲ့ပြောမှန်သမာဝါစာပြုမှန်သမာကမ္မန္တကောင်းမှန်သမွေဖြူစင်ဖွေး၍သမာအာဇီဝမှန်ရေးကြိုးစားသမာဝါယာမမှန်ညာတတိသမာတတိ တမာရိဟုတမ္မာတမာရိဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ့်စေသည်ဟုတ်သလားဟုတ်တယ်မဟုတ်လားဒီတော့တမ္မာဒိဋ္ဌိအမှန်သိအမှန်မြင်မဲ့ခင်ကသူကပဓာနာပေါ့ဟုတ်ပြီလားဘုန်းကြီးကမေ့လာတယ် ဒီလိုပါပဲမေ့နေကြပါပဲတရားပွဲအစမှာဘယ်တော့မှတရားနာမယ်မတတ်ခဲ့မိဘူး။ကဲတရားဒီကနေ့ခေါင်းစဉ်တတ်ရအောင်နော်။ဘလို့ခေါင်းစဉ်တတ်ရင်ကောင်းမလဲ။ဘာကြောင့်ဗုဒ္ဓဘာသာဝင်ဖြစ်ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြသလဲ။သို့မဟုတ် ဘာကြောင့်ဗုဒ္ဓဘာသာဝင် ဖြစ်နေကြသလဲအဲ့လိုလဲဆိုနိုင်တယ်ဘာကြောင့်ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြသလဲကိုဟာကိုပြန်မေးရမှာအဲ့ဒါတရားခေါင်းစဉ်ပေါ့ဘာကြောင့်ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြသလဲ အဖြေကတော့အဖိုးအဖွားအမေဖေတွေကိုးကွယ်လို့ကိုးကွယ်ပါတယ်ဒီလိုမဟုတ်လားဒါဖြင့်ဘယ်လိုလို့ gain လို့ဆိုရင်ပြောမြတ်စွာဘုရားလက်ထက်ကအဂိတတယသိကြီးဆိုတာ မြေကန္နာရသေးเจ้าမှာရသေးပေါင်း900နဲ့တပြည့်တွေ900နဲ့သရင်သုံးသူတို့မြတ်စွာဘုရားပွင့်တယ်ဆိုတာမသိသေးဘူးသူတို့နေတဲ့နေရာနဲ့မြတ်စွာဘုရားပွင့်တဲ့နေရာလည်းတော်တော်ဝေးတယ်သူတို့နေတဲ့နေရာကအခုအိန္ဒိယပြည်တောင်ပိုင်းမဒရတ်နယ်ထဲမှာမြတ်စွာဘုရားပွင့်တာကမြောက်ပိုင်းမှာပွင့်တာဆိုတော့အဝေးကြီးပဲ မသိတော့သူတို့ရှေးရိုးအစဉ်အလာအတိုင်းကျင့်ညကြံညကိုးွယ်ကြတာတပည့်တွေကရသေးကြီးကိုမေးတယ်ဆရာကြီးသေးကြီးကျွန်တော်တို့ဘာကိုယုံကြည်ကိုးွယ်ရပါမလဲကျွန်တော်တို့ဘာကိုယုံကြည်ကိုးွယ်ရဆိုတော့ရသေးကြီးကလည်းသူ့ရှေးထုံးရှေးကကိုးွယ်ရုပ်အစဉ်လာရောသူ့ညာနဲ့သဘောပေါက်တာရောသူပြောတာပေါ့လေ သစ်ပင်ကိုးွယ်ကြတောတောင်တွေကိုးွယ်ကြမြေချောင်းအင်းအိုင်တွေကိုးွယ်ကြဒါလူပေါ်စားရဲအဲ့လိုသစ်ပင်တွေမြေချောင်းအင်းအိုင်တွေတောတောင်တွေကိုးွယ်ကြတာ။ဘာကြောင့်လဲဆိုတော့သစ်ပင်လေးတိုက်လို့ပြီးသေးတယ်ဆိုလို့ရင်ဩသစ်ပင်ကတတ်တာကိုသူတို့အောင်မိတာ။ဒါကြောင့်မတတ်အောင်သစ်ပင်ကိုကိုးွယ်ရတာ။ ကလေလေကြီးမိုးကြီးကြလို့သေပြန်တဲ့အခါကျလေကြီးမိုးကြီးကတန်ခတ်လို့သေတယ်လို့ထင်မြန်တော့လေတွေမိုးတွေကိုကိုွယ်ကြဗျတခါမြစ်ကြောင်းအင်းအိမ်ထဲမှာအဲ့ဒါငါးချသားချလို့ပြန်တော့ရေနစ်လို့မြို့လို့သေပြန်တော့မြစ်ကတတ်တယ်လို့ဖြစ်ပြန်ရောအဲ့ဒါနဲ့ပဲအဲမတတ်အောင်မြစ်ကိုကိုွယ်ကြအဲ့ဒါလို့ရှေးအစဉ်လာကဖြစ်လာတော့အဂိတတကလည်းသူ့တပည့်တွေကို သစ်ပင်ကိုးွယ်ကြတောတောင်ကိုးွယ်ကြရေမြေကိုးအဲမြစ်ကိုးွယ်ကြအစရှိသည်ဖြင့်အဲ့လိုမိဘကိုးွယ်စရာတွေပြောတယ်အခုနပြောတဲ့သစ်ပင်ကိုးွယ်ကြဆိုတာဟိုရှေးကကိုးွယ်တယ်ဆိုတော့အခုခေတ်တော့မကိုးွယ်ဘူးလားဘုန်းကြီးတို့ပြိဿ ကိုကိုကိုလိန်လဲမလိန်နဲ့ညာလဲမညာနဲ့ကိုမျက်စီတဲ့ကိုမြင်ထားတာသိထားတာရှိမှာပေါ့။ဒါရင်သစ်ပင်ကိုးကွယ်တာရှိလားမရှိဘူးလား။ရှိတာပေါ့ဟုတ်လား။ဒီလိုဆိုလို့ရှိရင်ကိုးကွယ်မှုတိုးတက်ပြီလို့ပြောရအောင်လား။မပြောရသေးဘူးလူပေါ်သားအချိန်ကအတိုင်းရှိသေးတယ်။ဟုတ်ဘူးလား။ဒါကြောင့် အဂိတတကအဲဒီလိုခံတော့သူတပည့်တွေလည်းအဲဒီလိုကူးကွယ်ကြတယ်ဘုန်းကြီးကအကြောင်းအရာကိုဖြတ်ပြောပြရသေးနောက်မြတ်စွာဘုရားကရွှေညံတော်နဲ့ကြည့်တဲ့အခါမှာဒီအဂိတတနဲ့သူတပည့်တွေတရားသိနိုင်တဲ့အိန္ဒြေရှိတယ်အမှန်ကိုပြပေးမဲ့ဆရာသမားမရှိလို့သာဒီလိုဖြစ်နေတာသူတို့ရဲ့အိန္ဒြေတွေဟာရင့်ကျက်နေပြီလို့မြတ်စွာဘုရားမြင်တယ် ဒါနဲ့ပထမအရှင်မောဂလန်ကိုသူတို့စီလွတ်တယ်လွတ်ပြီးအရှင်မောဂလန်ကသူတို့ကိုတကူပြရတကူပြတော့အရှင်မောဂလန်ကိုသူတို့ယုံကြည်ကြည်ညိုတာအဲ့ဒီခါကျမှမြတ်စွာဘုရားကြွတော့မြတ်စွာဘုရားကြွလာတော့အရှင်မအရှင်မောဂလန်ကမြတ်စွာဘုရားကိုချီးခိုးဥတင်တော့ဒါငါဆရာမြတ်စွာဘုရားပဲလို့ဆိုဟာသင်မတလောက်တကူကြီးနေသင်ဆရာမြတ်စွာဘုရားပို့တကူကြီးမှာပဲလို့ တို့ပြောလဲပြောကြသဘောလဲပေါက်ကြတော့မြတ်စွာဘုရားကိုရှိခိုးကြပူဇော်ကြတယ်သူတို့အဲ့ဒီတည်းမြတ်စွာဘုရားကသူတို့ရဲ့ရှေးအယူဆတွေသူတို့စိတ်ထဲမှာပျောက်သွားပြီးတော့မြတ်စွာဘုရားရဲ့အယူဆပုံမှာတည်ငြိမ်တည်ရှိဖို့ရာ အတွက်အချိန်တန်းလာပြီသူတို့အသိဉာဏ်ဖြစ်လာပြီလို့သဘောပေါက်တာနဲ့ မြတ်စွာဘုရားသူတို့ဟောတယ်ဘဟုံဝေတရဏံယန္တိပပဒာနိဝနာနိသာအာရမဝနစေတယနိမနုဿဗယတိစိတာနေတံခောတရဏံခေမနေတံတရဏမௌတမနေတံတရဏမာဂမသဗ္ဗဒုက္ခဗမုစရေယောသဗုဒ္ဓင်္စဓမ္မင်္စသံဃင်္စတရဏံကတော တ္တာရိယရိယသစ္စာနိသမ္မပညာယပတ္တိဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခုပသမဂာမိနံအရိယံသတ္ထေကံမေကံဒုက္ခုပသမဂာမိနံဧတံခောတရဏံခေမံဧတံတရဏမௌဓမံဧတံတရဏမာဂမတဗ္ဗဒုက္ခပမုစရေမြတ်စွာဘုရားသူတို့ဟောလိုက်တယ်ဘုန်းကြီးတို့ပြိဿနားလဲတယ်မဟုတ်လား ဟမ်ဘာလို့နားမလဲတော့ပါဠိဘာသာဖြစ်နေလို့ဟုတ်လားဣတိယောအဂိဒတ္တဥဆောင်တဲ့ယသိအပေါင်းတို့မနုဿာလူတို့သည်ဘယတစ္ဆိတာကြောက်ချင်းသည်6လအကုန်သည်ဖြစ်၍ဝါကြောက်ကြအကုန်သည်ဖြစ်၍ ဘဟုံအမျိုးမျိုးအထွေထွေကိုကရဏအာကိုရာကိုဝေယဟု၍ယန္တိယုံကြည်စိကကြကုန်၏အဲ့ဒီမှာစကလုံးလေးစလုံးနဲ့ကအတိတ်ပဲတွေအများကြီးပြောပြတယ်အများကြီးပြောပြတယ်ဘုန်းကြီးတို့ပြိဿသေချာစဉ်းစားပြီးနားထောင်ပါဘုန်းကြီးကဖြည်းဖြည်းလေးဣတိယောအဂိတတဥဆောင်တဲ့ယသေပေါင်းတို့ မနုဿာလူတို့သည်ဘယတစ္ဆိတာကြောက်ချင်းသည်6လအကုန်သည်ဖြစ်၍ဝါကြောက်ကြအကုန်သည်ဖြစ်၍ဘဟုံအမျိုးမျိုးအထွေထွေကိုတရဏအာကိုရာကိုွယ်ရာအာထရာဟု၍ယန္တိယုံကြည်စိကကြကုန်၏ဘာကြောင့်အမျိုးမျိုးအထွေတွေကိုွယ်ကြယုံကြည်စိကကြတာလဲ6လို့တယ်ဟုတ်ကဲ့လား အဲ့တော့ဘာသာတရားတွေပေါ်လာတာဘာကြောင့်လို့အဲ့ဒါမြတ်စွာဘုရားမိန်တာပပဒာနိစ္စတောင်တို့ကို၎င်းဝနာနိစ္စတောတို့ကို၎င်းအာရမဝနာစေတယနိစ္စတတိဥယံပန်းဥယံနဲ့နကုံတို့ကို၎င်းတရဏံအာကိုယအာထာယကိုကိုယဟု၍ယန္တိယုံကြည်စိကကြကုန်၏ ကြောက်လို့မလို့အမျိုးမျိုးသူတွေကိုယ်ွယ်ကြစိတ်ကကြတယ်ယုံကြည်ကြတယ်တဲ့အာကိုကြတယ်တော်တွေလည်းအာကိုတယ်တောင်းတွေလည်းအာကိုတယ်တတိဥယျပေါင်းတွေလည်းအာကိုတယ်နတ်ကုန်းတွေလည်းအာကိုတယ်မြေချောင်းအင်းအိုင်တွေလည်းအာကိုတယ်ကိုယ်ွယ်တယ်တဲ့အဲ့ဒါလို့ကိုယ်ွယ်ခြင်းအပြင်သူတို့အကြောက်ကလွတ်နိုင်မှာမလားအထထပဲကြောက်နေရမှာပေါ့ ဟုတ်ကဲ့လားဒါကြောင့်မြတ်စွာဘုရားကဣတံခောနေတံခောတရဏံခေမနေတံတရဏမௌဓမနေတံတရဏမာကမသဗ္ဗဒုက္ခပမုစရိဧတံဤသစ်ပင်တော်တောင်အယံချံဥယျနှင့်မြချောင်းစသည်သည်သရဏနာသရဏအာဟုယအစင်မဟုတ်ပေဧတံဤသစ်ပင်တော်တောင်နှင့်အယံချံဥယျစသော နတ်ကွန်စသည်သည်ခေမံဘေးရန်ကိသေတတ်သောနာတရဏအာကုရာအစစ်မဟုတ်ပေဧတံဤသစ်ပင်တော်တောင်အရာချမ်းဥယျာမြေချောင်းအင်းအိုင်နဂုံစသည်ကိုသရဏအာကိုရာအာထာယာကိုကိုရာဟု၍အာဂမယုံကြည်စိတ်ကချင်းကြောင့် သဗ္ဗဒုက္ခဆင်းရဲအလုံးစုံမှနာ ပမုစရေမလွမြောက်နိုင်ကုန်တဲ့ဒါတွေကိုယ်ကိုယ်လို့ဆင်းရဲကလွတ်တယ်လားမလွတ်ရမကဘိုးဘိုးမဆင်းရဲဘူးလားဘိုးဘိုးဆင်းရဲတယ်ပြီးတော့မှမြတ်စွာဘုရားကမိတ်နေယောစဗုဒ္ဓင်္စဓမ္မင်္စသံဃင်္စတရဏံကတောသတ္တရိအရိယသစ္စာနိသမ္မပညာယပတ္တိ ရော့ခြင်းပုဂ္ဂိုလ်သည်ဗုဒ္ဓဆာသစ္စာ၄အင်းသစ္စာ၄အင်းကိုယ်တိုင်းမြင်၍မြားဖြင့်ဝိနေတပည့်တွေကိုလည်းသိစေတော်မူသောမြတ်စွာဘုရားကို၎င်းဓမ္မင်စာမြတ်စွာဘုရားဟောဖို့တရားတော်မြတ်ကို၎င်းတန်ငင်စာမြတ်စွာဘုရား၏တပည့်သတ်သံဃာတော်အပေါင်းကို၎င်းတရဏအာဂုယအာဂတအာရယကုအာထာယကုဝေယဝိဝေကတောယုံကြည်စိကဤ သောထိုပုဂ္ဂိုလ်သည်ယောဇဗုဒ္ဓင်္ဇာဓမ္မင်္ဇာသံဃင်္ဇာသရဏဂတောသောထိုပုဂ္ဂိုလ်သည်အရိယသတ္တာရီ၄ပါးကုန်သောအရိယသစ္စာနှင့်အမှန်တရားတို့ကိုသမ္မပညာယအမှန်သိဉာဏ်ဖြင့်ပတ္တိသိမြင်၏အကျဉ်ပုဂ္ဂိုလ်ဟာမြတ်စွာဘုရားမြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားရဲ့တဝိသသံဃာတော်တွေကို အာကိုရအထာရပဲလို့ယုံကြည်စည်းကပ်တယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာ အရိယသစ္စာ၄ပါးသိတယ်တဲ့အမှန်တရား၄ပါးသိတယ်သိတယ်ဆိုတာမကျင်မနဲ့သိမလားအဲဖယားတရားတန်ခါယရဏသုံးပါးကိုယုံကြည်လို့အာကိုအထာရပဲလို့စည်းကပ်ပြီးတကယ်စည်းကပ်ပြီးတကယ်ယုံကြည်ပြီးဆိုရင်တော့မြတ်စွာဘုရားဟောထားတဲ့မဂ္ဂင်၈ပါးအကျင့်တရားမကျင်မနေပါဘူး အကျင့်မီဆိုလို့ရှိရင်တော့ तू အရိယသစ္စာလေးပါမသိဘူးလားအဲ့ဒါပြောတာဒုက္ခသဆင်းရဲအမှန်တရားဒုက္ခသစ္စာကို၎င်းဒုက္ခသမှုရိယံစာဆင်းရဲဖြစ်ကြောင်းအမှန်တရားသမှုရိယသစ္စာကို၎င်းဒုက္ခသစ္စာအတိတ်ကမှာဒုက္ခကိုလွမြောက်ရာဝါဒုက္ခချုပ်ရာဖြစ်ချုပ်ခြင်းရာဖြစ်သောနိရောဓသစ္စာအမှန်တရားကို၎င်း အဓိကံအင်္ဂါ၈ပါးနှင့်ပြည့်စုံသောအရိယံမြင့်မြတ်ဖြူစင်သောဒုက္ခပသမဂမိနံဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်စေတတ်သောမက္ခတစ္ဆာကို၎င်းမက္ခင်စမက္ခတစ္ဆာကို၎င်းဣတိဤသို့သတ္တရေရိယတစ္ဆာနိအမှန်တရား၄ပါးတို့ကိုပတ္တိသိမြင်၏ မြတ်စွာဘုရားမြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားရဲ့တပိသသံဃာတော်တွေကိုယုံကြည်ကိုးကွယ်တဲ့ပုဂ္ဂိုလ်ကတော့မဂ္ဂင်ရှင်မအရှင်တရားရှင်းတဲ့အတွက်အရိယသစ္စာ၄ပါးအမှန်တရားသိတယ်တဲ့အမှန်တရားသိပြီဆိုလို့ရှိရင်တော့ကိလေသာငြိမ့်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုပြီပေါ့ဒီ၄ပါးကိုအရိယသစ္စာ၄ပါးမြတ်သော အမှန်တရား၄ပါးသိရင်တော့ကိလေသာငြိမ့်လို့နိဗ္ဗာန်မျက်မှောက်ပြုပြီပေါ့မဟုတ်ဘူးလား အဲ့ဒါလို့ဆိုလို့ရှိရင်ဝဆင်းရဲမငြိမ့်ဘူးလားဆိုလိုတာကတော့မဂ်ခင်၈ပါးအကျင့်တရားကျင့်တဲ့ဘုရားတရားတန်ခါယရဏသုံးပါးကိုယုံကြည်မှပဲမဂ်ခင်၈ပါးအကျင့်တရားကိုကျင့်နိုင်မယ်မယုံကြည်ရင်တော့မကျင့်နိုင်ဘူးယုံကြည်လို့မဂ်ခင်၈ပါးအကျင့်တရားကျင့်ပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာဒုက္ခဒုက္ခသမုဒိယဒုက္ခនិရောဓမဂ္ဂဆိုတဲ့သစ္စာအမှန်တရားလေးပါသူကျင့်ကျင့်နဲ့မသိပဲဘူးလားသိတယ် အဲ့ဒါလည်းဘုန်းကြီးကအမှတ်ရတယ်အခုနကလေးတွေမေးတဲ့မေးခွန်းနဲ့မှာအဲတခုပါတယ်ဘယ်လိုပါတယ်လို့ဆိုတော့ဝိပဿနာရှုရာတွင်ဝိပဿနာရှုရာတွင်လောကီမဂ္ဂေ၈ပါးပါဝင်ပုံကိုရေးပါတဲ့အဲသစ္စာ၄ပါးသိပုံကိုရေးပါတဲ့အဲ့ဒါပါတယ်အဲ့ဒါလည်းဖြေနိုင်တာပဲကလေးတွေ ဒီတော့ဆိုလိုတာကမဂ္ဂင်၈ပါးကြည့်ရင်တော့တမ္မာဒိဋ္ဌိခေါ်တဲ့အမှန်သိအမှန်မြင်တဲ့ယုံနာတဘာဝအမှန်တိုင်းသိမြင်လိုက်တာနဲ့ပဲဒုက္ခသစ္စာကိုယ်ရဆင်းရဲအမှန်တရားပိုင်ပိုင်ခြားခြားမသိဘူးလားသိပြီဆိုလို့ရှိရင်သူ့ကိုမသိလို့ညှိတွယ်နေတဲ့တဏှာသမှုရိယသစ္စာဖြစ်ပါဦးလားဟောသမှုရိယသစ္စာပယ်နိုင်ပြီအဲ့တော့ဆင်းရဲကို ဖြစ်စေတဲ့တဏှာသမှုရိယသစ္စာကိုပယ်နိုင်ရင် အကြောင်းတဏှာမရှိဘူးဆိုအကျိုးဆင်းရဲဖြစ်ပေါ်ဦးမလားအဲမဖြစ်ပေါ်တော့အကျိုးဆင်းရဲမငြိမ့်မေဘူးလားအဲ့တော့និရောဓသစ္စာဆိုင်မသွားဘူးလားအဲ့ဒီនិရောဓသစ္စာဆိုင်အောင်သမှုရိယသစ္စာကိုပယ်ရမယ်ဒုက္ခသစ္စာပိုင်းပိုင်းခြားခြားသိရမယ်ဒုက္ခသစ္စာပိုင်းပိုင်းခြားခြားသိအောင်တော့ဘာလုပ်ရမလဲဆိုတော့မဂ်ခင်၈ပါးအကျင့်တရားခေါ်တဲ့မဂ္ဂသစ္စာကိုကျင့်ရမယ်ဒီလိုမဟုတ်လား မဲခင်ရှိပါအကျင့်တရားမဲကသစ္စာကျင့်တယ်ဆိုတာလွယ်သလားခက်သလားဟောလွယ်လွယ်လေးမဟုတ်လားခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှရှုသိနေုံမဟုတ်လားအဲ့ဒီတဲ့လွယ်တာပါရှိသေးတော့ဟုတ်ကဲ့လားအဲ့ဒါမဲခင်ရှိပါကျင့်မဲမဟုတ်လားအခုနကပြောခဲ့ပြီမဟုတ်လားဗမက်ခင်နေပါတယ်ဆိုတာဟုတ်ကဲ့လားအဲ့တော့ ဒါဖြစ်ရင်ဒီရဏသုံးပါးယုံကြည်စိတ်ကလို့မဲ့ခင်7ပါးအရှင်တရားသိရင်လို့အရိယသစ္စာလေးပါးသိတဲ့ပုဂ္ဂိုလ်ဟာဆင်းရဲကမလွတ်နိုင်ဘူးလားဆင်းရဲမငြိမ်းနိုင်ဘူးလားဒါရင်မြတ်စွာဘုရားကဒီအဂိတတယသိဥဆောင်တဲ့ယသိ900ဟိုလိုလက်ညှိုးထိုးပြရင်ဖြစ်မလားအေးမင်းတို့ဆင်းရဲငြိမ်းရင်လည်းဆိုရင်အကြောက်ပြေခြင်းလည်းဆိုလို့ရှိရင်နော်ဗုဒ္ဓဘုရားကိုးကွယ်ကြ ဗုဒ္ဓဘုရားဟောတဲ့တရားကိုးကွယ်ကြဗုဒ္ဓဘုရားရဲ့တပိသာဝကတွေကိုးကွယ်ကြဓမ္မမှန်သောကိုးကွယ်ခြင်းလို့မြတ်စွာဘုရားလက်ညှိုးထိုးပြဖို့မလိုဘူးလားပြရဲ့မှန်သလားမှားသလားဧတံခောသရဏံခေမံဧတံသရဏမௌဒမံဧတံသရဏမာဂမသဗ္ဗဒုက္ခပမုစရေ ဧတံခောဧတံဧဝါဤဖိယတရားသံဃာယရဏသုံးပါးစီသာလင် ခေမံဘေးရန်ကင်းစေတတ်သောတရဏအာကုရာကုကွေရာအစစ်ဖြစ်ပါပေ၏ဧတံခောဧတံဧဝါဤဖိယတရားသံဃာယရဏသုံးပါးယရဏမြတ်သုံးပါးစီသာလင်ဥဒ္ဓမမြတ်သောတရဏအာကုရာအစစ်ဖြစ်ပါပေ၏ဧတံဤဖိယတရားသံဃာယရဏမြတ်သုံးပါးကို အာဂံပရဏံအာကိုယအာထယကိုကိုယဟု၍အာဂမယုံကြည်စိတ်ကချင်းညောင်းသဗ္ဗဒုက္ခဆင်းရဲလုံးစုံမှပမုတ်စရေလွမြောက်ကြရပေကုန်၏မြတ်စွာဘုရားဘုသူဟောနေတာတော့ရသိတွေကိုဟောနေတာမလားကိုင်းလက်ညှိုးထိုးမပြဘူးလားဘယ်ဟာဟာမှန်သောကိုယ်ပဲမှုတဲ့တော့ ဖယားတရားတန်ခါဒါသည်သာလဲမှန်ကိုကိုယ်ွယ်မှုဘာကြောင့်ဖယားတရားတန်ခါမှန်သောကိုယ်ွယ်မှုလဲဆိုတော့ဖယားဟောထားတဲ့တရားယုံကြည်ရဲ့မဂ်ခင်၈ပါးကျင့်ပြီပေါ့မဂ်ခင်၈ပါးကျင့်ပြီဆိုလို့ရှိရင်ဝဆင်းရဲမငြိမ့်ဘူးလားအဲဝဆင်းရဲငြိမ့်တယ်ဆိုတာဝဆင်းရဲငြိမ့်ရင်ချမ်းသာမရပြီဘူးလားအဲ့ဒါဘာသာဝါဒကိုးကွယ်တဲ့လူတွေအားလုံးလိုချင်တဲ့အရာမဟုတ်လား အဲ့ဒီလိုချင်တဲ့ဆင်းရဲငြိမ်းချင်းအရာကိုဘသူကပေးနိုင်တော့မြတ်စွာဘုရားမြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားတပည့်သံဃာတော်မြတ်စွာဘုရားရဲ့အယူဝါဒတော်တရားတော်ကပေးနိုင်တာမဟုတ်လားအဲ့ဒါလို့ပေးနိုင်တဲ့အတွက်အဲ့ဒီဆင်းရဲငြိမ်းချင်းချမ်းသာခြင်းကိုလိုလို့မို့လို့ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ပြီးတော့ဗုဒ္ဓဘာသာဝင်နေဖြစ်နေတာမဟုတ်လား ဒါဖြင့်အဖြေပေါ်ပါလားအဲဒါဖြင့်မေးရင်ဘယ်လိုဖြေမလဲအမေဖြေတို့ကိုယ်ဝယ်လို့ကိုယ်ဝယ်တာပဲလို့ဖြေမလားမလို့ဖြေမလို့မဂ္ဂင်ရှိမအကျင့်တရားပါတဲ့ဘာသာအယူဝါဒမှုကိလေသာငြိမ်းစေရငြိမ်းစေတဲ့အတွက်ယုံကြည်စိတ်ကကိုယ်ွယ်ပါတယ်မဟုတ်ဘူးလားသိကြလား ကိုင်လိုက်ဆိုကြည့်ပေါ့သိမှန်ကြမှန်ပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုသမာဓိဟု ဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်ဆိုပါ တ်စွာဘုရားတတ်တော်80ပြည့်လို့ပြိဋိဘံစံတဲ့အခါမှာကုသနာယုံမန္တရမင်းတို့ရဲ့အင်းချင်းဥရဲ့အတွဲမှာမြောက်ဘက်ခေါင်းလှည့်ပြီးတော့တောင်ဘက်ခြေပြုတ်ပြီးတော့အင်းချင်းမင်းနှစ်ပင်ကြားမှာခင်းထားတဲ့ပြိဋိဘံညောင်ဆောင်ပေါ်မှာ သတင်းသုံးနေတယ်ပြိဋိဘံသံမှုရာနာယီပိုင်းလို့တော့တယ်မြတ်စွာဘုရားရဲ့ပပလက်မှာမန္လာမင်းမင်းကြီးမင်းသားတွေတိုင်းသူပြည်သားတွေကလည်းဥယျာဉ်နဲ့အပြည့်ကောင်းငယ်မှာလည်းပဲဒါမြတ်စွာဘုရား နောက်ဆုံးဖူးမြော်ခြင်းပဲဆိုပြီးတော့ နတ်တွေပြမာတွေကလည်းလာပြီးဖူးမြော်ကြတာကောင်းငင်မဆန့်လောက်အောင်ပဲတဲ့တစ်ဆက်နှယူဇနာရှိတဲ့ကောင်းငင်နေရာအတွင်းမှာအထိုးစရာတောင်မရှိအောင်နတ်တွေပြမာတွေပြည့်တယ်ဒါနဲ့ဒီလိုပူဇော်ကြတာတွေ့တော့မြတ်စွာဘုရားကအနာမှာအဲ့ဒီချိန်မှာအရှင်အနန္ဒာရှိတယ် ရှင်အနန္ဒာရှိတော့အရှင်အနန္ဒာကိုမိတ်ကြတယ်အနန္ဒာတဲ့မြဲလားတို့များပြိဋိဘံစံမယ်ဆိုလို့မင်းပြိဋ္ဌလူလူပြိဋ္ဌတွေအကုန်လုံးလာပြီးတော့နောက်ဆုံးဖူးမြော်ခြင်းနေနဲ့ဖူးမြော်ကြ တချို့ကလည်းပန်းနေနဲ့ပူဇော်တယ်တချို့ကလည်းပစ္စည်းဝတ္ထုနဲ့ပူဇော်တယ်တချို့ကလည်းသာဝေသဝေတွေနဲ့ပူဇော်ကြတယ် ထို့အတူပဲနတ်တွေကလည်းနတ်တို့ရဲ့သဗ္ဗသောဖေရနဲ့ပူဇာနတ်ဒုရိယာတွေနဲ့လည်းတီးဖြိုတီးပြီးတော့လာပြီးပူဇော်ကြတယ်နောက်ဆုံးပူဇော်ခြင်းဆိုတဲ့အနေနဲ့အရှင်အာနန္ဒာကိုဥတည်ပြီးတော့မြတ်စွာဘုရားအားလုံးကိုမိန့်ကြားတယ်အာနန္ဒာတဲ့အခုလို့ အတီးအမှုတ်အကအခုံရေမွေးနဲ့သာ အစာအသောက်အစရှိသည်ဖြင့်ပစ္စည်းဝတ္ထုတွေနဲ့ငါ့ကို ပူဇော်တာဟာ အမြတ်ဆုံးပူဇော်ခြင်းမဟုတ်ဘူးဘယ်ဟာသည်သာလဲအမြတ်ဆုံးဖြစ်ပူဇော်ခြင်းဖြစ်တယ်လဲဆိုတော့တို့များဟောထားတဲ့လောကုတ္တရာတရား၉ပါးကိုရစေနိုင်တဲ့ ပုဗ္ဗဘာကပฏิပတ်အချင်းမြတ်ကို ရှင်းမှပဲတို့ကိုမြတ်သောပူဇော်ခြင်းနဲ့ပူဇော်ရမည်တဲ့လောကုတ္တရာတရား၉ပါးဆိုတော့ဘုန်းကြီးတို့တရားဓမ္မတွေသိပြီးသားမလေးပါဖူလေးပါနိဗ္ဗာန်မဟုတ်လားအဲအဲ့ဒီမလေးပါဖူလေးပါနိဗ္ဗာန်ရစေနိုင်တဲ့အခြင်းဟာဘာအခြင်းလဲဆိုတော့ပုပ္ပဘာကပฏิပတ်အခြင်းပုပ္ပမက်မရမီရှေးဖို့ ပုဗ္ဗဘာကမဲ့မရမီရှေးဖို့၌ပฏิပတ်တိကျင့်တဲ့အကျင့်ပฏิပဒါကျင့်တဲ့အကျင့်မဲ့မရမီရှေးဖို့နဲ့ကျင့်တဲ့အကျင့်ကိုပုဗ္ဗဘာကပฏิပတ်လို့ခေါ်တာအဲ့ဒါဘာလဲလို့ဆိုတော့ဝိပဿနာအကျင့်ပေါ့ဝိပဿနာကျင့်မှဝိပဿနာဉာဏ်ကုန်ဆုံးသွားပြီဆိုမဲ့ဉာဏ်ဖွဉာဏ်ရတာမဟုတ်လားအဲ့တော့မဲ့မရမီရှေးဖို့အကျင့်ကဘာကျင့်တော့ဝိပဿနာပေါ့ ဒီတော့ဘာကြောင့်ဗုဒ္ဓဘာသာဝင် ဖြစ်လာသလဲဆိုတော့အမေဘယ်လိုဖြေမလဲဘာကြောင့်ဗုဒ္ဓဘာသာဝင် ဖြစ်ရသလဲ ဆင်းရဲငြိမ့်စေတဲ့အကျင့်မှမဂ္ဂင် ရှစ်တံပါဝင်တဲ့ဘာသာအယူဝါဒမှုမဟုတ်ဘူးလားဟုတ်ကလားဒီတိုင်းဟုတ်ကလားသိကြလားခိုင်တာဖြင့်ပြီးပြီပေါ့ဟုတ်လားအမေဖြေတာပြီးတော့ပြီမဟုတ်လားဖြေလိုက်တာလဲနှစ်နာရီလောက်များကြာသွားလားမသိဘူးနော်ဟုတ်လား ကိုင်လိုက်စို့အာတရားသိမ့်လိုက်မလဲဘုန်းကြီးတို့ရဲ့ပြိဿဟာဘာကြောင့်ဗုဒ္ဓဘာသာဝင် ဖြစ်ရသလဲဆိုတဲ့မေးခွန်းရဲ့အဖြေဖြစ်တဲ့တရားတော်ကိုနာကြားပြီးတော့နာကြားတဲ့အတိုင်းနားလေသဘောပေါက်ကြတဲ့အတွက်ဆင်းရဲငြိမ့်စေဖို့ရာမဂ္ဂင်ရှိတံအကျင့်မှန်ကိုကျင့်ကြံပွားများ